ကံကြီး36အငယ်1မှ15တပန်းအချင်းလူသားဤဒေလတောင်တို့အားပရောဖက်ပြု၍တင့်ဆိုရမည်မှာအိုဤဒေလတောင်တို့ဒါရဘုရား၏အမိန်တော်ကိုနားထောင်ကြလော့အရှင်ဒါရဘုရားမိန်တော်မူသည်ကားယန္တုကအေဟေဒါရဘုရားတောင်တို့သည်ငါတို့လက်သို့ရောက်ကြပြီဟုတင်တို့တစ်ဖက်၌ဆိုမိသောကြောင့် ပရောဖက်ပြု၍အရှင်သာရဘုရား၏အမိန်တော်ကိုဆင့်ဆိုရမည်မှာတင်တို့သည်ကြံကျွင်းသောတပန်းအမျိုးသားတို့တင်းယူရာဖြစ်ရသည့်တိုင်အောင်တင်တို့ကိုတုတ်တင်ပယ်ရှင်း၍ပတ်လေကြိုက်စားသောကြောင့်၎င်းတင်တို့သည် လူများပြောဆိုရာကဲ့ရဲ့ရာဖြစ်သောကြောင့်၎င်းအိုဣဒရေလတောင်တို့ အရှင်သာရဘုရား၏အမိန်တော်ကိုနားထောင်ကြလော့အရှင်သာရဘုရားသည်တောင်ကြီးတောင်ငယ်မြည်ရည်စီးရာ ချမ်းရာတုတ်တင်သောလွင်ပြင်မှဆ၍ပတ်လည်၌နေသောတပန်းအမျိုးသားအကြံချွင်းတို့သည်လူယူကဲ့ရဲ့၍မြို့သားစွန့်သွားသောမြို့တို့အားမိန်တော်မူသည်ကားအကယ်စင်စစ်ငါပြည်ကိုလူယူเสียဖို့ပစ်ထားခြင်းဟာအလွန်ဝမ်းမြောက်သောစိတ်အညှိုးထားသောစိတ်ရှိ၍ကိုယ်တိုင်လူယူเสียဖို့စီရင်သောအေးဒုံအမျိုးသားအပေါင်းတို့နှင့် ကြံကျွင်းသောတပန်းမျိုးသားတို့တစ်ဖက်၌ငါသည်ဒေါသမီးထွက်၍ပြောထားပြီတို့ဖြစ်၍ဣတရေလပြည်ကိုရိမှတ်၍ပရောဖက်ပြုလျက်တောင်ကြီးတောင်ငယ်မြည်ရစီယာကျမ်းရာတို့အားအရှင်သာရဘုရား၏အမိန်တော်ကိုဆင့်ဆိုရမည်မှာတင်တို့သည်တပန်းမျိုးသားတို့ကဲ့ရဲ့ခြင်းကိုခံရသောကြောင့်ငါသည်ဒေါသအမျက်ထွက်၍ပြောပြီး အရှင်သာရဖျားမိန်တော်မူသည်ကားအကယ်စင်စစ်တင်တို့ပတ်လည်၌နေသောတပန်းအမျိုးသားတို့သည် ကိုအဆက်ကွဲခြင်းကိုခံရကြလိမ့်မည်ဟုငါချိန်ဆိုပြီး။အိုဣဒရေလတောင်တို့တင်တို့မူကားအပင်ပေါက်၍ငါ၏လူဣဒရေလအမျိုးသားတို့အဖိုးအတီးကိုတီးရကြလိမ့်မည်။သူတို့ပြန်လာချိန်နီးပြီ။ငါသည်တင်တို့ပင်၌နေ၍ သင်တို့ရှိရာသို့ပြန်လာသဖြင့်သင်တို့အပေါ်မှာလယ်လွတ်၍မျိုးစေ့ကျဲကြလိမ့်မည်သင်တို့အပေါ်မှာ လူများကြီးဟုသောဣဒရေလအမျိုးသားအပေါင်းတို့ကိုငါပြန့်ပွားစေသဖြင့်သူတို့သည်မြို့များ၌နေ၍ပျက်စီးသောအရက်များကို ပြုပြင်ကြလိမ့်မည်သင်တို့အပေါ်မှာလူနှင့်တိရစ္ဆာန်တို့ကိုငါများပြားစေသဖြင့်သူတို့သည်ပွားများ၍ သားမြေးအစဉ်အဆက်ရှိကြလိမ့်မည်နေရင်အရတို့၌ငါနေရာချ၍အရင်ပြုတကဲ့သို့ငါကျေးဇူးပြုမည်ငါသည်သာရဖျားဖြစ်ကြောင်းကိုတင်တို့သိရကြလိမ့်မည်တင်တို့အပေါ်မှာလူများသည်ဟုသောငါ၏လူဣဒေလအမျိုးသားတို့သည်တွာလာမိအကြောင်းကိုငါပြုမည်သူတို့သည်တင်တို့ကိုသိမ့်ယူ၍အမွေခံရသဖြင့်နောက်တဖန်တင်တို့ကြောင့် သားမဆုံးရှုံးရကြအရှင်သာရဘုရားမိန်တော်မူသည်ကားအချင်းပြည်တင်းသည် လူတို့ကိုကိုက်စားတတ်၏ကိုအမျိုးသားတို့ကိုလူယူဖျက်ဆီးတတ်၏ဟုသူတပားဆိုသောကြောင့်နောက်တဖန်တင်းသည်လူတို့ကိုမကိုက်မစားရကိုအမျိုးသားတို့၌လူယူဖြစ်စည်းခြင်းကို မပြုရဟု အရှင်သာရဘုရားမိန်တော်မူ၏နောက်တဖန်အတိုင်းတိုင်းအပြည်ပြည်ကဲ့ရဲ့အပြစ်တင်သော စကားကိုမကြားရ နောက်တဖန်ကိုအမျိုးသားတို့၌လူယူဖျက်ဆီးခြင်းကိုမပြုရဟု အရှင်သာရဘုရားမိန့်တော်မူ၏အငယ်16မှ30တဖန်သာရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားဣဒရေလအမျိုးသားတို့သည် ကိုပြည်၌နေသောအခါအလိုလျောက် ကြင်ကြံပြုမှုသောအဖြစ်ထိုပြည်ကိုညှဉ်းညူးစေကြ၏ သူတို့အကျင့်တလေသည်ငါရှိမှဥဒုရောက်သောမိမ၏အညစ်အကြေးကဲ့သို့ဖြစ်၏ထိုပြည်၌လူအသက်ကိုတတ်သောအဖြစ်ရုပ်ထုတို့နှင့်ညှဉ်းညူးစေသောအဖြစ်ကြောင့်ငါသည်ဒေါသအမျက်ကိုတွန်းလောင်းပြီး အတိုင်းတိုင်းအပြည်ပြည်တို့ငါကွဲပြားပြန့်လွင့်စေပြီးသူတို့ကြင်ကြံပြုမှုသည့်အတိုင်းငါစီရင်ပြီးတို့ရတွင်တကြွတနိုင်ငံတို့ရောက်သောအခါဤသူတို့သည်သာရဖျား၏လူဖြစ်ကြ၏ ကိုပြည်မှထွက်သွားရကြ၏ဟု သူတပန်းပြောဆိုသည်ဖြင့်ငါ၏နာမမြတ်ကို ရှုံချသောကြောင့်ဣဒရေလအမျိုးသားရောက်ရာတကြွန်းတနိုင်ငံအရရတို့၌ရှုံချသောငါ၏နာမမြတ်ကိုငါနှမျော၏တို့ဖြစ်၍ရှင်သာရဖျား၏အမိန်တော်ကိုဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာအိုဣဒရေလအမျိုးတင်တို့ကိုထောက်၍ဤအမှုကိုငါပြုသည်မဟုတ် သင်တို့ရောက်သမျှသောအရက်တို့၌လူအမျိုးမျိုးတို့ရှေ့မှရှုံချသောငါ၏နာမမြတ်ကိုသာ ထောက်၍ပြု၏တပန်းအမျိုးသားတို့အလယ်၌သင်တို့ရှုံချသောငါ၏မဟာနာမတော်ကိုငါချီးမြှောက်မည်သူတို့မျက်မှောက်၌သင်တို့အားဖြင့်ငါသည်ချီးမြှောက်ရာသို့ရောက်သောအခါငါသည်သာဝရဘုရားဖြစ်ကြောင်းကို သူတို့သိရကြလိမ့်မည်ဟုအရှင်သာဝရဘုရားမိန့်တော်မူ၏အကြောင်းမူကား တင်တို့ကိုအတိုင်းတိုင်းအပြည်ပြည်တို့ကငါခေါ်ခဲ့၍စုဝေးစေပြီးလင်တင်တို့နေရင်းပြည်တို့ပို့ဆောင်မည်တင်တို့အပေါ်မှာတန်ရှင်းသောရေကိုဖြန်းသဖြင့်တင်တို့ကိုခတ်သိမ်းသောအညစ်အကြေးမှဆ၍ခတ်သိမ်းသော ရုပ်တုတို့နှင့်ကင်းစင်စေမည်စိတ်နှလုံးတစ်ကိုငါပေးမည်သဘောတစ်ကိုတွန်းထားမည်တင်တို့ကိုခန္ဓာတဲကကြောက်နှလုံးကိုနှုတ်၍အသားနှလုံးကိုပေးမည်ငါဝိညာဉ်ကိုလည်း သင်တို့အထဲသို့သွင်းပေးသဖြင့်သင်တို့သည်ငါ၏တရားလမ်းသို့လိုက်၍ငါစီရင်တော်မူချက်တို့ကိုစောင့်ရှောက်ကြလိမ့်မည်ဘိုးဘေးတို့အားငါပေးသောပြည်၌သင်တို့သည် နေရ၍ငါ၏လူဖြစ်ကြလိမ့်မည်ငါသည်လည်းသင်တို့၏ဘုရားသခင်ဖြစ်မည်သင်တို့ကိုအညစ်အကြေးရှိသမျှတို့နှင့်ငါကင်းလွတ်စေမည်အစာခေါင်းပါခြင်းဘေးကိုပယ်ရှားခြင်းငါဆန်စပါးကိုမှားလိုက်၍ များပြားစေမည်။သင်တို့သည်မွတ်သိပ်၍တပန်းအမျိုးသားတို့ကဲ့ရဲ့ခြင်းနှင့်လွတ်စေမည်အကြောင်းတစ်ပင်အသီးနှင့်မြေအသီးနှံကိုငါများပြားစေမည်။အငယ်37မှ38ထိုအခါသင်တို့သည် ကိုကျင့်မှုသောအကျင့်ဆိုးနှင့်မကောင်းသော အမှုတို့ကို အောက်မေ့၍ကိုဒုစရိုက်အပြစ်ဆက်ဆုပ်ယွန်ရှာပွေသော အမှုတို့ကြောင့် ကိုကိုကိုယွန်ရှာကြလိမ့်မည်။တင်တို့ကိုထောက်၍ဤအမှုကိုငါပြုသည်မဟုတ်ဟုသိမှတ်ကြလော့။အိုဤဒေလမျိုး ကိုပြုမိသောအမှုကြောင့်ရှက်ကြောက်လျက်မိမောတွေဝေလျက်နေကြလော့ဟုအရှင်သာရဘုရားမိန်တော်မူ၏။အရှင်သာရဘုရားမိန်တော်မူသည်ကားတင်တို့ဒုစရိုက်အပြစ်ရှိသမျှတို့ကိုငါရှင်းလင်းသောအခါမြို့များ၌လူနေစေ၍ ျက်စီးသောအရက်တို့သည်ပြုပြင်ခြင်းရှိကြလိမ့်မည်လျှောက်သွားသောသူအပေါင်းတို့၏မျက်မှောက်၌စွန့်ပစ်ဘူးသောမြေတွင်တဖန်လေလုတ်ကြလိမ့်မည်ထိုအခါသူတပားတို့ကအရင်စွန့်ပစ်သောဤမြေသည်အေဒင်ဥယင်ကဲ့သို့ဖြစ်လေပြီတုတ်တင်ပယ်ရှင်းပျက်စီးသောမြို့တို့သည်လည်းခိုင်ခန့်၍မြို့သားတို့နှင့်ပြည့်စုံကြပြီဟု ပြောကြလိမ့်မည် ထိုအခါပျက်စီးသော အရတ်တို့ကိုငါထာဝရဘုရားပြုပြင်ကြောင်းကို၎င်းစွန့်ပစ်သောမြေတွင်လေလုတ်ကြောင်းကို၎င်းတင်တို့ပတ်လည်၌နေရသောတပန်းအမျိုးသားတို့သည်သိရကြလိမ့်မည်ငါထာဝရဘုရားသည်မိမ့်မွက်သည့်အတိုင်းပြုမည်အရှင်ထာဝရဘုရားမိန်တော်မူသည်ကားဤဒေလအမျိုးအဖို့ဤအမှုကိုငါပြုရမည်အကြောင်းသူတို့သည်ငါကိုတောင်းပန်ရကြမည် တိုးများပြားတဲ့ကဲ့သို့ထိုအမျိုးသားချင်းတို့ကို များပြားစေမည်။ပျက်စီးသောမြို့တို့သည်သန့်ရှင်းသောသိုးစုတည်းဟူသောဓမ္မပွဲခံချိန်တွင်၊ယေရုရှလင်သိုးစုကဲ့သို့သော လူစုတို့နှင့် ပြည့်စုံ၍၊ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟု မိန့်တော်မူ၏။